ခန်းကြီး20အငယ်1မှ73ထိုအခါဗိယံမင်အမျိုးဘိခရိဤသားရှေဘအမည်ရှိသောအာရမလူတယောက်ရှိ၏ထိုသူသည်တဘိုးမှုတ်၍အိုဣဒရလမျိုးငါတို့သည်ဒါဝိဒ်၌ တဖို့ကိုမျှမဆိုင် ရေရှဲဤသားကိုအမွေမခံတိုက်လူအပေါင်းတို့ကိုနေရာသို့တွားကြဟုဆိုသည်ဖြင့်ဤဒေလအမျိုးသားအပေါင်းတို့သည်ဒါဝိဒ်ထံတော်မှထွက်၍ဘိခရီသားရှေဘနောက်သို့လိုက်ကြ၏ယူဒအမျိုးသားတို့မူကားယော်ဒန်မြစ်မှသည်ယေရုရှလင်မြို့တိုင်အောင်ရှင်မြေ၌စီးကပ်ကြ၏ဒါဝိဒ်မင်းကြီးသည်ယေရုရှလင်မြို့နန်းတော်သို့ရောက်သောအခါနန်းတော်ကိုစောင့်စီခြင်းကထားခဲ့သော ကိုလုတ်တော်တကြိတ်တို့ကိုယူ၍လောင်အိမ်၌ထား၏ထိုသူတို့ကိုကျွေးမွေးတော်လဲမပေါင်းဖော်သူတို့သည်တေသည့်တိုင်အောင် အချုပ်ခံ၍မုတ်ဆိုးမကဲ့သို့နေရကြ၏ရှင်မြင်းကလည်းသုံးရက်အတွင်းတွင်ယူဒလူတို့ကို စုဝေးစေပြည်လင် ထိုသူတို့နှင့်အတူ ကိုယ်တိုင်လာရမည်ဟုအာမတအားမိန်တော်မူ၏အာမတသည်တွား၍ယူဒလူတို့ကိုနှိုးဆော်သဖြင့် ချင်းချက်သောအချိန်ကိုလွန်စေ၏ဒါဝိဒ်ကလည်း ။အဗရှလုံပြုသည်ထက်ဗိခရိသားရှေဘသည်သာ၍အပြစ်ပြုလိမ့်မည်။သင့်သခင်၏ကျွန်တို့ကိုခေါ်၍ထိုသူကိုလိုက်လော့။သို့မဟုတ်သူသည်ခိုင်ခံ့သောမြို့တစုံတမြို့ထဲသို့ဝင်၍ငါတို့လက်မှလွတ်လိမ့်မည်ဟုအဘိရှဲအားမိန့်တော်မူသည်အတိုင်း၊အဘိရှဲနောက်မှာယွာဘ၏လူများနှင့်ခေရသိလူ၊ပေလသိလူများမှစ၍ခွန်အားကြီးသောသူအပေါင်းတို့သည် ဘိခရိတာရှေဘကိုလိုက်အံ့သောငါယေရုရှလင်မြို့မှထွက်သွားကြ၏ဂိဗောင်မြို့၌ရှိသောကြောက်ကြီးသို့ရောက်ကြသောအခါအာမတသည်သူတို့ရှေ့သို့ခြီသွားလေ၏ယောဘသည်မိမိဝတ်သောအဝတ်ကိုခါ၌စီးလျက်ထိုခါစည်းပေါ်မှလည်းဓာကိုအိမ်နှင့်တကွဆွဲလျက်ထား၏တောစဉ်တွင်ဓာသည်လျှော၍ကြ၏ယောဘကလည်းမာဤလာငန့်ညီဟုအာမတကိုမေး၍ နန်းဟန်ဆောင်လျက်လက်ရလက်နှင့်အာမသ၏မုတ်ဆိတ်ကိုကန်၏လက်ဝဲလက်၌ကန်သောဓာကို အာမသ၏တတိမပြုသောကြောင့်ဝမ်းကိုထိုး၍အူကိုမြေပေါ်မှချ၏ထပ်၍မထိုးတော်လဲအာမသသေးလေ၏ယောဘနှင့်ညီအပိရှဲသည်ဘိခရိတာရှေဘကိုလိုက်ကြ၏သူအနားမှာယောဘ၏လူတယောက်သည်ရက်၍ယောဘနှင့်ဒါဝိဘဲ၌နေသောသူဖြစ်လျင်ယောဘနောက်သို့လိုက်တော်ဟုဆို၏ ။အာမသသည်လမ်းမအလယ်တွင်မိမိအသွေး၌လူးလျက်ရှိ၏။လမ်း၌သွားလာသောသူအပေါင်းတို့သည်ရပ်၍နေကြသည်ကိုယွာဘ၏လူမြင်သောအခါ၊အာမသကို လမ်းမကယူ၍လယ်ပြင်သို့ရွှေ့ပြီးလျှင် အဝတ်နှင့်ဖုံးလေ၏။ထိုသို့လမ်းမကရွှေ့ပြီးမှ၊လူအပေါင်းတို့သည်ယွာဘနှင့်အတူဗိခရိသားရှေဘကိုလိုက်သွားကြ၏။ အငယ်14မှ26ယောဘသည်ဘဲမာခပြည်အာဘေလမြို့တိုင်အောင်ဣဒရေလတိုင်းခရိုင်ရှိသည်မြကိုလျှောက်သွား၏ဘေရိလူအပေါင်းတို့သည်လည်းစုဝေး၍ယောဘနောက်သို့လိုက်ကြ၏ရှေဘတဲကိုသောဘဲမာခပြည်အာဘေလမြို့ကိုဝိုင်းထား၍ပြင်မြို့ရိုးတစ်ဖက်တစ်ချက်၌မြို့ရိုးကိုဖို့ကြ၏ ယွာဘနှင့်သူ၏လူအပေါင်းတို့သည်မြို့ရိုးကိုဖြိုခြင်းငှါထိုးဖောက်ကြ၏။ထိုအခါပညာရှိသော မိန်းမတယောက်သည်မြို့ထဲကဟစ်၍ဆိုသည်ကား၊နားထောင်ကြ၊နားထောင်ကြ။ငါသည်ယွာဘနှင့်စကားပြောနိုင်မည်အကြောင်းချဉ်းလာပါဟုယွာဘအားလျှောက်ကြလော့ဟုဆိုသည်အတိုင်း၊ယွာဘသည်ချဉ်းလာသောအခါ၊မိန်းမက၊သင်သည်ယွာဘဟုတ်သလောဟု မေးလျှင်၊ငါဟုတ်သည်ဟုဆိုသော်၊မိန်းမက ကိုရောကျွန်မ၏စကားကိုနားထောင်တော်မူပါဟုဆို၏ယောဘကလည်းငါနားထောင်လျက်နေသည်ဟုဆိုသောမိမကအကယ်စင်စစ်အာဘေလမြို့မှတိုင်ပင်၍အမှုကိုဆုံးဖြတ်ပါလေစေဟုရှေးကာလ၌ဆိုတတ်ကြ၏ကျွန်မသည်ဣဒေလအမျိုး၌အမှုမလုပ်ပါ တစ္ဆာဆောင်သောသူဖြစ်ပါ၏ကိုရောဒီမြို့တစ်မြို့ဒီဟုသောဣဒရေလအမျိုးတွင် အမိတယောက်ကိုဖျက်ဆီးခြင်းငှာရှာတော်မူ၏ဒါဝရဖျား၏အမွေတော်ကိုမြို့ချင်းငှာအဘယ်ကြောင့်အလိုရှိတော်မူသည်ဟုလျှောက်လင်ယောဘကမြို့ချင်းအမှုဖျက်ဆီးခြင်းအမှုသည်ငါနှင့်ဝေးပါစေသော ဝေးပါစေသောထိုတို့မဟုတ်ပါအေဖရင်တောင်သားဖြစ်သော ဘိခရိဤသားရှေဘအမည်ရှိသောသူသည်ရှင်မင်းဒါဝိဒ်ကိုပုန်ကန်ပြီးထိုသူကိုအပ်လောအလင်ဤမြို့မှငါထွက်သွားမည်ဟု ပြောဆိုသောမိမကသူ၏ဥကောင်းကိုကိုရော့ရှိသို့ပြစ်ချပါမည်ဟု ဆိုပြီးမှထိုမိမသည်ပညာရှိသည့်အတိုင်းမြို့သားတို့ရှိရာသို့သွားပြီးလျှင်သူတို့သည်ဘိခရိသားရှေဘ၏ဥကောင်းကိုဖျက်၍ယောဘရှိသို့ပြစ်ချကြ၏ ။ယွာဘသည်လည်းတံပိုးမှုတ်သဖြင့်၊လူများတို့သည်ထိုမြို့မှမိမိတို့နေရာသို့ပြန်သွားကြ၏။ယွာဘသည်လည်းယေရုရှလင်မြို့ ရှင်ဘုရင်ထံတော်သို့ပြန်သွား၏။ယွာဘသည်ဣသရေလတပ်သားအပေါင်းတို့ကိုအုပ်သောဗိုလ်ချုပ်မင်းဖြစ်၏။ယောယဒသားဗေနာယသည်ခေရသိလူနှင့် ပေလသိလူတို့ကိုအုပ်ရ၏။အဒေါနိရံသည်အခွန်တော်ဝန်ဖြစ်၏။အဟိလုပ်သား ယောရှဖတ်သည်အတွင်းဝန်ဖြစ်၏။ရှေဝသည်စာရေးတော်ကြီးဖြစ်၏။ဇာဒုတ်နှင့်အဗျာသာသည်ယဇ်ပုရောဟိတ်ဖြစ်၏။ယာဣရမြို့သားဣရသည်နန်းတော်အုပ်ဖြစ်၏။